ယောမဩဝရစာအခန်းကြီး3အငယ်1မှ8ထိုတို့ဖြစ်လျင်ယူဒလူသည်အဘယ်သို့သာသနည်းအယေပြားလိချင်းအဖျင်အဘယ်အကျိုးရှိသနည်းအထွေထွေသောအကျိုးများစွာရှိ၏ထူးမြတ်သောအကျိုးဟုမူကားအယေပြားလိချင်းကိုခံသောယူဒတို့သည်ဘုရားသခင်၏ဗျာဒိတ်တော်များကိုခံရကြ၏သူတို့တွင်အချို့မယုံတော်လဲအဘယ်ဆိုပွဲရှိသနည်း သူတို့မယုံဘဲနေခြင်းအရာသည်ဘုရားသခင်ဤတစ္ဆာတော်ကို ဖြစ်နိုင်သလိုမဖြစ်နိုင်ရာတို့ဖြစ်၍မိန်တော်မူချက်သည်ဖြောင်းပါ၏တရားစီရင်သောအခါအောင်မြင်တော်မူ၏ဟု ကျမ်းစာ၌လာသည်နှင့်ညီလူခတ်သိန်းတို့သည်တစ္ဆာပြတ်တော်လဲဘုရားသခင်ဤတစ္ဆာတော်သည်တည်စေသည်ငါတို့ဤမတရားသောအမှုသည်ဘုရားသခင်ဤဖြောက်မှတ်ခြင်းတရားတော်ကိုထင်ရှားစေလျင်အဘယ်သို့ဆိုရသနည်းဘုရားသခင်သည်ဒဏ်ပေးတော်မူလျင်မတရားသော အမှုကို ပြုတော်မူသလောထိုတို့ဆိုသော လူသဘောအတိုင်းငါဆိုသည် ထိုသို့မဟုတ်ရာဟုတ်လျင်လောကသားတို့ကိုအဘယ်သို့စစ်ကြောစီရင်တော်မူမည်နည်းထိုမှတပါငါသည်တစ္ဆာပြတ်သောအဖြစ်ဘုရားသခင်တစ္ဆာတော်သည်ဂုံတရီတော်ကိုတိုးပွားစေလျင်ငါကိုအပြစ်ရှိသောသူကဲ့သို့အဘဲကြောင့်စီရင်သေးသည်ဟု၍မေးပြန်လျင် ကောင်းသောအကျိုးရှိစေခြင်းငှာမကောင်းသောအကျင့်ကိုကျင့်ကြကုန်အံ့ဟုလူအချို့တို့သည်ငါတို့ကိုကဲ့ရဲ့လျက် ငါတို့စကားကိုပြန်ပြောသည်အတိုင်းဆိုဦးမည်လောထိုတို့ဆိုသောသူတို့သည်ကိုယ်အပြစ်ဒဏ်ကိုခံထိုက်ကြ၏အငယ်ကိုမှ20ထိုတို့ဖြစ်လျင်အဘယ်သို့နည်းငါတို့သည်မြတ်တလောဟုမေးပြန်တော်အလင်းမမြတ်အကြောင်းမူကားယူရလူဟေလတလူအပေါင်းတို့သည်အပြစ်ရှိကြောင်းကိုအထက်ကပြခဲ့ပြီကျမ်းစာလာသည်ကား ဖြောက်မတ်သောသူမရှိတယောက်မျှမရှိနားလေသောသူမရှိဘုရားသခင်ကိုရှာသောသူမရှိ လူအပေါင်းတို့သည်လမ်းလွဲကြပြီတညီတညွတ်တီအတုံးမရသောသူဖြစ်ကြပြီ ကောင်းသောအကျင့်ကိုကျင့်သောသူမရှိတယောက်မျှမရှိ သူတို့၏လေချောင်းသည် ဖွင့်ထားသောတင်ကြင်တွင်ဖြစ်၏သူတို့သည် ရှာနှင့်လှည့်စားတတ်ကြ၏သူတို့နှုတ်ခမ်းထဲမှာမွေဆိုးအစိတ်အတောက်ရှိ၏ သူတို့နှုတ်သည်ကျိန်ဆဲသောစကား၊ကြမ်းတမ်းသောစကားနှင့်ပြည့်ဝ၏။သူတို့ခြေသည်လူအသက်ကိုသတ်ခြင်းငှါလျင်မြန်၏။သူတို့သွားရာလမ်း၌ပျက်စီးခြင်း၊ဒုက္ခဆင်းရဲခြင်းရှိ၏။ချမ်းသာလမ်းကိုသူတို့မသိကြ။ဘုရားသခင်ကိုကြောက်ရွံ့ရသောအကြောင်းသည်သူတို့မျက်စိ၌မထင်ဟုကျမ်းစာလာသတည်း။ ပညတ်တရား၌ပါသမျှသော စကားတို့သည်ပညတ်တရားကို ခံသောသူတို့နှင့်စပ်ဆိုင်သည်ကိုငါတို့သိကြ၏။ထိုသို့ဖြစ်၍လောကီသားအပေါင်းတို့သည် စကားတခွန်းကိုမျှမပြောနိုင်ဘဲ၊ဘုရားသခင့်ရှေ့တော်၌အပြစ်တင်သောသူဖြစ်ကြ၏။ထိုသို့ပညတ်တရားသည်ဒုစရိုက်အပြစ်ကိုထင်ရှားစေသည်ဖြစ်သောကြောင့်၊ပညတ်တရား၏အကျင့်အားဖြင့်ဘုရားသခင့်ရှေ့တော်၌အဘယ်သူမျှဖြောင့်မတ်ရာသို့မရောက်ရာ အငယ်27မှ26ယခုမူကားပညာတိကျမ်းနှင့်အနာဂတ်ကျမ်းတို့သည်တက်တည်ခံသည်နှင့်ညီပညာတရားနှင့်မဆက်ဆိုင်သောဘုရားသခင်၏ ဖြောင့်မတ်ခြင်းတရားတည်းဟုသောယေရှုခရစ်ကိုယုံကြည်ခြင်းအားဖြင့်ယုံကြည်သောသူအပေါင်းတို့ အဖို့ဖြစ်၍ထိုသူအပေါင်းတို့အပေါ်သို့ရောက်သောဘုရားသခင်၏ဖြောင့်မတ်ခြင်းတရားသည်ထင်ရှားခဲ့ပြီခြားနာလျင်အလင်းမရှိအဘယ်ကြောင့်နည်းဟုမူကားလူအပေါင်းတို့သည်ဒုစရိုက်ကိုပြု၍ဘုရားသခင်ရှေ့တော်၌အတရေပြစ်ကြပြီယေရှုခရစ်ရွေးနှုတ်တော်မူသောအားဖြင့်အဖိုးကိုမပေးဘဲ ဘုရားသခင်၏ကျေးဇူးတော်ကြောင့်ဖြောင့်မတ်ရာသို့ရောက်ရကြ၏။ဘုရားသခင်သည်သည်းခံတော်မူ၍လွန်ခဲ့ပြီးသောဒုစရိုက်အပြစ်များကို မှတ်တော်မမူရာတွင်၊ဖြောင့်မတ်ခြင်းတရားတော်ကို ထင်ရှားစေခြင်းငှါ၎င်း၊ယခုကာလ၌ဖြောင့်မတ်ခြင်းတရားတော်ကို ထင်ရှားစေ၍၊ယေရှုကိုယုံကြည်သောသူတို့၏အပြစ်ကိုလွှတ်တော်မူသော်လည်း၊တရားသဖြင့်ပြုတော်မူခြင်းငှါ၎င်း၊ယေရှုခရစ်၏အသွေးတော်ကို ယုံကြည်ခြင်းအပြင်ထိုခရစ်တော်ကို အပြစ်ဖြေစရာအကြောင်းဖြစ်စေခြင်းဟံခံထားတော်မူပြီအငယ်29မှ31တို့ဖြစ်လျင်ဝါကြွားစရာအကြောင်းကားအဘယ်သို့နည်းဟုမေးတော်ဝါကြွားစရာအကြောင်းကိုပယ်ပြီးအဘယ်တရားအပြင်ပယ်သည်အကျင့်တရားအပြင်ပယ်သလိုအကျင့်တရားအပြင်ပယ်သည်မဟုတ်ယုံကြည်ခြင်းတရားအပြင်ပယ်ပြီး ထိုကြောင့်လူမည်သည်ကားပညာတရား၏အကျင့်မရှိဘဲယုံကြည်ခြင်းအဖြစ်ဖြောင့်မတ်ရာသို့ရောက်တတ်သည်ဟုယူရ၏ဖျားသခင်သည် ယူဒလူတို့၏ဖျားသာ ဖြစ်တော်မူသလောတပားမျိုးသားတို့၏ဖျားဖြစ်တော်မူသည် မဟုတ်လောဟုတ်ပေ၏တပားမျိုးသားတို့၏ဖျားလည်းဖြစ်တော်မူ၏အကြောင်းမူကားအယေပြားလီးခြင်းကို ခံတော်သူနှင့် မခံတော်သူနှစ်ဦးကိုယုံကြည်ခြင်းအဖြစ် ဖြောက်မတ်ရာ၌တည်စေတော်မူသောဘုရားသခင်တဆူတည်းရှိတော်မူ၏တို့ဖြစ်လင်ယုံကြည်ခြင်းအဖျင်ငါတို့သည်ပညာတရားကိုပယ်ကြသလိုအလင်းမပယ်တာ၍တည်စေကြ၏